မှတ်မိကြသေးလားကဲဒီလိုဆိုတော့ပြန်လာပြန်တွေးမနေတော့နှုတ်ထဲပေါ်စိတ်ထဲပေါ်ရဟောရဓမ္မစကြာတပိုင်းတစားဟောရဓမ္မစကြာတပိုင်းတစားဟောရဓမ္မစကြာပါဠိရတယ်မဟုတ်လားရကြလား ဟုတ်ဗျာတရားမှရပုံပေါ်ကြည့်ရတာအာဓမ္မစကြာလောက်တော့ရဖို့ကောင်းထာနော်အဲ့ဒီဓမ္မစကြာမှာမြတ်စွာဘုရားမဇ္ဈိမပฏิပဒါဟောပြီးတဲ့အခါကျတော့ဒီလိုဟောတယ်ဣဒံခောပနဘိက္ခဝေဒုက္ခအရိယသစ္စာ ဇာတိပိဒုက္ခသရာပိဒုက္ခဗျာတိပိဒုက္ခမရဏံပိဒုက္ခအပိယေဟိတံပယောဂဒုက္ခပိယေဟိဝိပယောဂဒုက္ခယံပိဿာနလပတိတံပိဒုက္ခံတံခိတ်တေနပင်စုပါဒနခန္ဓာဒုက္ခအဲ့ဒီလိုလေးပုတ်ဟောပြီးတဲ့အခါကျတော့မှဘယ်လိုဟောလဲဆိုတော့ ဣဒံခောမနဘိကဝေဒုက္ခံအရိယသစ္ဆံပရိညေယန္တိမေဘိကဝေပုဗ္ဗေအနနုတုတေတုဓမ္မေတုသက္ခုံဥဒပါတိဉာဏဥဒပါတိပညာဥဒပါတိဝိဇာဥဒပါတိအာလောဘဥဒပါတိအဲ့ဒီစကားရဲ့အတူတူအဓိပ္ပာယ်ကတော့ င်းရဲအမှန်တရားကိုပိုင်းပိုင်းခြားခြားသိရမယ်လို့ငါရဲ့ဉာဏ်ထဲမှာရှင်းရှင်းလင်းလင်းကြီးသိလာတယ်တွေ့လာတယ်ဆင်းရဲအမှန်တရားကိုပိုင်းပိုင်းခြားခြားသိရမယ်ပိုင်းပိုင်းခြားခြားသိရမယ်ရှင်းရှင်းလင်းလင်းသိရမယ်လို့ငါဉာဏ်ထဲမှာရှင်းရှင်းလင်းလင်းကြီးသိလာ တွေ့လာတယ် နောက်အဲ့ဒါပြီးတဲ့အခါကျတော့ဣဒံခောပနဘိက္ခဝေဒုက္ခသမုဒယောအရိယသစ္ဆံပဟာတဗန္တိမေဘိက္ခွေပုပ္ပေနနုတုတေတုဓမ္မေတုသက္ကုံဥတ္တပါတိဉာဏံဥတ္တပါတိပညာဥတ္တပါတိဝိဇ္ဇာဥတ္တပါတိအာလောကောဥတ္တပါတိအတိဘယ်ကတော့ ဆင်းရဲဖြစ်ကြောင်းအမှန်တရားကိုပယ်ရမယ်လို့ငါညာနဲ့မှရှင်းရှင်းလင်းလင်းကြီးသိလာတယ်ဆင်းရဲဖြစ်ကြောင်းအမှန်တရားကိုပယ်ရမယ်လို့ငါညာနဲ့မှရှင်းရှင်းလင်းလင်းကြီးသိလာတယ်နောက်ပြီးတော့မှဣဒံခောပနာဘိကဝေ ဒုက္ခនិရောဓအရိယသစ္စာသစ္စိကာတဗန္တိမေဘိခဝေပုပ္ပေနနုတ္တုတေတုဓမ္မေတုသကုံဥဒ္ဒပါတိညာဏဥဒ္ဒပါတိပညာဥဒ္ဒပါတိဝိဇ္ဇာဥဒ္ဒပါတိအာလောကဥဒ္ဒပါတိအတိဘေကဒုက္ခချုပ်ငြိမ်းတဲ့သဘောကိုဉာဏ်နဲ့ဆက်ရောက်သိမြင်ရမယ်လို့ ငါညာနဲ့မှ ရှင်းရှင်းလင်းလင်းကြီးသဘောပေါက်လာတယ်တွေ့လာတယ်သိလာတယ်ဆင်းရဲချုပ်ငြိမ်းတဲ့သဘောကိုညာနဲ့မျက်မှောက်ထင်တယ်ဆက်ရောက်သိမြင်ရမယ်ညာနဲ့မျက်မှောက်ထင်တယ်ဆက်ရောက်သိမြင်ရမယ်လို့ငါညာနဲ့မှရှင်းရှင်းလင်းလင်းကြီးသဘောပေါက်လာတယ်တဲ့ပြီးတော့မှတခါ ဣဒံခောပနဘိခဝေဒုက္ခនិရောဓဂာမိနိပฏิပဒာအရိယသစ္စာဘာဝေတဗန္တိမေဘိခဝေပုပ္ပေအနနုတုတေတုဓမ္မေတုသက္ခုံဥဒပါတိညာဏဥဒပါတိပညာဥဒပါတိဝိဇာဥဒပါတိအာလောကောဥဒပါတိအဓိပ္ပာယ်က ဆင်းရဲငြိမ်းရာသို့ရောက်ကြောင်းအကျဉ်လန်းအမှန်တရားကိုမိမိတဏ္ဍာမှာဖြစ်ပွားအောင် အားထုတ်ရမယ်လို့အသိဉာဏ်ဖြစ်ပေါ်ခဲ့တယ်တဲ့ရှင်းရှင်းလင်းလင်းကြီးအသိဉာဏ်ဖြစ်ပေါ်လာတယ်တဲ့ဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်လန်းအမှန်တရားကို မိမိတဏ္ဍာမှာဖြစ်ပွားအောင်အားထုတ်ရမယ်လို့ငါညာနဲ့မှရှင်းရှင်းလင်းလင်းကြီးတွေ့လာတယ်မမိသလားမမှတ်မိဘူးမဟုတ်လားသိကြလားပထမကဆင်းရဲအမှန်တရားကိုပိုင်းပိုင်းခြားခြား မြတ်စွာဘုရားရဲ့ဉာဏ်နဲ့မှရှင်းရှင်းလင်းလင်းသိလာတယ်နောက်တစ်ခုကနောက်တစ်ခုက ဒုက္ခမဟုတ်ပါဘူးဆင်းရဲပါဆင်းရဲချုပ်ငြိမ်းတဲ့သဘောကိုဆင်းရဲချုပ်ငြိမ်းတဲ့သဘောကိုဉာဏ်နဲ့မျက်မှောက်ထင်ထင်ဆက်ရောက်သိမြင်ရမယ်မျက်မှောက်ထင်ထင်ဆက်ရောက်ဆိုတာကိုယ်တွေ့ဉာဏ်နဲ့သိတာကိုပြောတာစဉ်းစားဆင်ញံဉာဏ်ဉာဏ်ဉာဏ်တွေးဉာဏ်နဲ့သိတာပြောတာမဟုတ် မျက်မှောက်ထင်ထင်ဆိုက်ရောက်သိမြင်ရမယ်လို့မြတ်စွာဘုရားရဲ့ဉာဏ်တော်မှာရှင်းရှင်းလင်းလင်းကြီးသိလာတယ်နောက်တစ်ခုဟာဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်တရားကို မိမိတဏ္ဏမှာဖြစ်ပွားအောင်အာထုတ်ရမယ်လို့မြတ်စွာဘုရားရဲ့ဉာဏ်တော်မှာရှင်းရှင်းလင်းလင်းကြီးသိမြင်လာတယ်ဘယ်နှချက်တော့ပထမကဒုက္ခဆင်းရဲအမှန်တရားကို ပိုင်းပိုင်းခြားခြားသိရမယ်ဒုတိယကဆင်းရဲဖြစ်ကြောင်းအမှန်တရားကိုပယ်ရမယ် တတိယကဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားကိုဉာဏ်နဲ့မျက်မှောက်ထင်ထင်ဆက်ရောက်သိမြင်ရမယ်စတုထကဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်တရားကိုမိမိတဏ္ဍာမှာဖြစ်ပွားအောင်အားထုတ်ရမယ်။ပိုင်းပိုင်းခြားခြားသိရမယ်ဆိုတာသိရမယ်တရားဆိုတာ ပါဠိကပရိညေယပိုင်းပိုင်းခြားခြားသိရမယ့်တရားပရိညေယပယ်ရမယ့်တရားဆိုတာပါဠိကပဟာတဗ္ဗပယ်ရမယ့်တရားဆိုတာပဟာတဗ္ဗဉာဏ်နဲ့မျက်မှောက်ထင်ထင်ဆက်ရောက်သိမြင်ရမယ်ဆိုတာပါဠိကသစ္စိကာတဗ္ဗ မိမိတဏ္ဍာမှာဖြစ်ပွားအောင်အားထုတ်ရမယ်ဆိုတာပါဠိကဘာဝေတ္ပမိမိတဏ္ဍာမှာဖြစ်ပွားအောင်အားထုတ်ရမယ်တရားပါဠိကဘာတဲ့တော့ဘာဝေတ္ပဒီတော့ပါဠိလိုလျှောက်ပြောရင်ပရိညေယတရားဘာပဟာတ္တပတရား သစ္စိကာတဗ္ဗတရားဘာဝေတဗ္ဗတရားဟုတ်ကဲ့လားပါဠိလိုပြောရင်ဘယ်လိုပြောမလဲပရိညေယတရားဆိုတာဘာလောက်ရမယ်တရားလဲပဟာတ္တဗတရားဆိုတာ ဉာဏ်နဲ့မျက်မှောက်ထင်တင်ဆက်ရောက်သိမြင်ရမယ့်တရားဆိုတာမိမိတဏ္ဍာမှာဖြစ်ပွားအောင် အထောက်ရမယ့်တရားဆိုတာဒီတော့ပရိညေယပိုင်းပိုင်းခြားခြားသိရမယ့်တရားကဘယ်တရားတော့ဆင်းရဲအမှန်တရားဟုတ်ကဲ့လား ဆင်းရဲကဒုက္ခအမှန်တရားကသစ္စာဆင်းရဲအမှန်တရားဆိုတာဒုက္ခသစ္စာဟုတ်ကလားနောက်ပယ်ရမယ့်တရားဆိုတာဘယ်ဟာလဲဆင်းရဲဖြစ်ကြောင်းအမှန်တရားဆင်းရဲဖြစ်ကြောင်းကသမှုတရားအမှန်တရားကသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဆိုတော့ သမုဒိယသစ္စာနောက်ဉာဏ်နဲ့မျက်မှောက်ထင်တယ်သိမြင်ဆက်ရောက်ရမယ့်တရားဆိုတာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားဟုတ်ကဲ့လားဆင်းရဲချုပ်ငြိမ်းခြင်းကនិရောဓအမှန်တရားကသစ္စာ နှစ်ခုပေါင်းတော့နိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားနောက်ဘာဝေတ္တဗမိမိတဏ္ဍာမှာဖြစ်ပွားအောင်အားထုတ်ရမယ့်တရားဆိုတာဘာတူလဲဆင်းရဲချုပ်ငြိမ်းကြောင်းအမှန်တရားဆင်းရဲချုပ်ငြိမ်းကြောင်းအကျင့်လန်းအမှန်တရား ဟုတ်သလားမိမိတဏ္ဏ၌ဖြစ်ပွားအောင်အထောက်ရမယ့်တရားဆိုတာဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်တရားဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းဆိုတာကမက္ကမက္ကဆိုတာအကျဉ်းလန်းတစ္ဆာဆိုတာကအမှန်တရားနှစ်ခုပေါင်းတော့မက္ကတစ္ဆာ င်းရဲချုပ်ငြိမ်းကြောင်းအကျဉ်လန်းအမှန်တရားဒီတော့ဘိုင်းမိုင်းခြားခြားသိရမယ်ပရိညေယတရားဆိုတာဒုက္ခသစ္စာဆင်းရဲမှန်တရားပယ်ရမယ်ပဟာတ္တဗတရားဆိုတာသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းမှန်တရားဉာဏ်ဖြင့် မျက်မှောက်ထင်တင်ဆက်ရောက်သိမြင်ရမယ့်တရားဆိုတာကသစ္စည်းကတ္တဗနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားဟုတ်ကဲ့လားဉာဏ်ဖြင့်မျက်မှောက်ထင်တင်ဆက်ရောက်သိမြင်ရမယ့်သစ္စည်းကတ္တဗတရားဆိုတာကနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရား အဲ့ဒီမှာချုပ်ငိမ့်ခြင်းเนาะချုပ်ငိမ့်ချောင်းမဟုတ်ဘူးဆင်းရဲချုပ်ငိမ့်ခြင်းအမှန်တရားမိမိတဏ္ဍာမှာဖြစ်ပွားအောင် အထောက်ရမယ်ဘာဝေတပ္ပတရားဆိုတာကဘယ်ဟာလဲမေဃသစ္စာဆင်းရဲချုပ်ငိမ့်ချောင်းအကျဉ်လန်းအမှန်တရားဟုတ်ပြီလားမြတ်စွာဘုရားဘယ်မှာဟောခဲ့တာလဲ ဘယ်ဒေသနာတော်မှာဟောခဲ့တာလဲဓမ္မစက္ကပိုဒနာသုတ်ဒေသနာခေါ်တဲ့ဓမ္မစကြာတရားတော်မှာဟုတ်ကဲ့လားဓမ္မစကြာတရားများမြင်ဘူးလားဘယ်သူမှမမြင်ဘူးနော်ဟောဒီဓမ္မယုံကြီးထိတ်မှလည်းရှိတယ်ဟိုကမုတ်ပေါက်မှလည်းရှိတယ် ဓမ္မစကြာတရားကြီးတွေ့ဘူးလားဓမ္မယုံထိတ်မှတွေ့လားသေးသေးလေးရစီမီခွက်လောက်ပဲရှိတယ်ဟမ်စီမီခွက်လောက်လားပကံများလောက်လားဟမ်စကောလောက်ဟမ်စကောလောက်မရှိဘူး ဒေါခင်စောမျက်မှန်ဒီကြီးတင်ပေးလိုက်အောင်မျက်မှန်ဒီကြီးတင်ပေးလိုက်အောင်ဓမ္မယုံကြီးထိတ်ကဟာက သင်ပြူသာသာလောက်ရှိတယ်မဟုတ်လား။ဘာကြီးသာသာလောက်ရှိတယ်မဟုတ်လား။မဟုတ်ဦးကဟာကတော့ဘယ်လောက်ရှိလဲ။သကောလောက်ရှိတာပေါ့။သူများတွေတော့ များသောအပြင်လောက်ကြတာအဲ့ဒီမှာ24ခွက်လောက်ကြတယ်ဟုတ်တယ်မလားဘုန်းကြီးကအစပြောထားတယ်နော်ဒီနေ့တော့စိတ်แท้ပေါ်ရတရားဟောမယ်လို့ဟုတ်ပေါ်တာတွေရောက်ပြောတာ24ခွက်လောက်ကြတာက24ပစ္စည်းရည်ရွယ်ပြီးတော့လောက်ကြတယ်ဘုန်းကြီးလောက်တာကတော့12ခွက်လောက်တယ် 12ခွက်လောက်တယ်12ခွက်ကပဋိစ္စသမုပ္ပါအင်္ဂါ12ပါးအဲ့ဒါကိုမှတခါခွဲလိုက်ပြန်တော့မဂ္ဂင်7ပါးသစ္စာ4ပါးမဂ္ဂင်7ပါးနဲ့သစ္စာ4ပါးပေါင်းတော့ဘယ်လောက်ရအဲ့တော့ပဋိစ္စသမုပ္ပါ12ပါးနဲ့သွားမကြိုက်ဘူးလား အင်္ဂါ12ပါးနဲ့အထက်အောက်အကွက်နှစ်ကွက်ဘေးတဲ့တဲ့အကွက်နှစ်ကွက်ကသစ္စာ၄ပါးကြားတဲ့ကအကွက်၈ခုကမကင်၈ပါးတစ်ခုလုံးပေါင်းလိုက်တော့ဘာ12ပါးတော့ပဋိစ္စသမုပ္ပါအင်္ဂါ12ပါး ပိုးမကောင်းဘူးလားဘာဖြစ်လို့ဟမ်အဲမဂ္ဂင်၈ပါးသစ္စာ၄ပါးပါတော့ဓမ္မစကြာဆိုတာသေချာမသွားဘူးလားသေချာသွားတယ်ဓမ္မစကြာဆိုတာသေချာသွားတယ်ဒါကြောင့်မလို့ဓမ္မစကြာကိုမြင်ဘူးလားလို့မေးတာဒီတော့အဲ့ဒီမှာပရိညေယ ပိုင်းပိုင်းခြားခြားသိရမယ့်တရားကဒုက္ခသစ္စာဆင်းရဲအမှန်တရားဘသူကိုပြဆိုလိုတာလဲလို့ဆိုတော့ယုံနဲ့နာကိုဆိုလိုတာယုံနာမှန်သမျှဒုက္ခသစ္စာဆင်းရဲကြီးပဲဆင်းရဲမှန်တရားမြတ်စွာဘုရားရဲ့တဏ္ဍာမှာရှိတဲ့ယုံနာလဲဒုက္ခသစ္စာပဲယဟန္တာရဲ့တဏ္ဍာမှာရှိတဲ့ယုံနာလဲဒုက္ခသစ္စာပဲပိစိကဗုဒ္ဓတဏ္ဍာမှာရှိတဲ့ယုံနာလဲ ဒုက္ခသစ္စာပဲနတ်ရဲ့တဏ္ဏမှာရှိတဲ့ယုံနာလည်းဒုက္ခသစ္စာပဲဗြဟ္မာရဲ့တဏ္ဏမှာရှိတဲ့ယုံနာလည်းဒုက္ခသစ္စာပဲလူရဲ့တဏ္ဏမှာရှိတဲ့ဒုက္ခယုံနာလည်းဒုက္ခသစ္စာပဲနောက်ဆုံးမှာပရွက်စိတ်ရဲ့တဏ္ဏမှာရှိတဲ့ဒုက္ခယုံနာကိုဒုက္ခသစ္စာပဲယုံမှန်သမျှနာမှန်သမျှဒုက္ခသစ္စာဆင်းရဲအမှန်တရား လက်ခံနိုင်ရဲ့လားဟုတ်ကလားရုပ်ဆိုရင်ဆင်းရဲသလားနာမ်ဆိုရင်တော့သိကြသလားအဲ့ဒါကြောင့်မလို့ဆင်းရဲအမှန်တရားတဲ့အဲ့ဒီဆင်းရဲအမှန်တရားကိုဘာလို့ရမလဲဆိုတော့ပိုင်းပိုင်းခြားခြားသိရမယ်တဲ့ဒါဆင်းရဲပဲဆိုတာပိုင်းပိုင်းခြားခြားသိရမယ် ပြီးပြီးပြင်းပြင်းသိရမယ်ကြီးကြီးလင်းလင်းသိရမယ်ရှင်းရှင်းလင်းလင်းသိရမယ်မီးဆိုတာပူတတ်တယ်လို့မသိရင်မီးအလောင်ခံရနိုင်သလားမခံရနိုင်ဘူးလားခံရနိုင်တယ်ပူတတ်တယ်လို့သိရင်မခံရနိုင်ဘူးမီးမလောင်အောင်ရှောင်နိုင်တယ်မဟုတ်လား အဲ့တော့ဆင်းရဲကိုဆင်းရဲပဲလို့သူ့အမှန်တဘာဝအတိုင်းသိထားရင်အဲ့ဒီဆင်းရဲကလွတ်အောင်မကြိုးစားဘူးလားကြိုးစားလို့ရှိတဲ့အခါကျတော့လုံးဝလွတ်တဲ့အခါလဲလွတ်တယ်တစိမ့်တစ်ပိုင်းလွတ်တဲ့အခါလဲလွတ်တယ်ဒီလိုမဟုတ်လားဆင်းရဲကိုဆင်းရဲမှန်သေးသေးချာချာမသိရသူ့ကိုချမ်းသာလို့မထင်နိုင်ဘူးလား ချမ်းသာလို့ထင်နိုင်ရင်ချမ်းသာလို့ထင်ရတဲ့အရာပေါ်မှာလိုချင်တတ်မဲ့နှစ်သက်တွေ့တာတာမဖြစ်နိုင်ဘူးလားဖြစ်နိုင်ရင်ကိုကချမ်းသာလို့ထင်နေပေတဲ့တကယ်တွေ့တာတွေ့မိနေတာကဆင်းရဲတွေ့မိနေတယ်ဆိုတော့ဘာပဲရမလဲဆင်းရဲပဲရမယ်ဟုတ်လားအဲ့ဒါဆင်းရဲကိုသိလို့လားမသိလို့လား မသိလို့အဲ့ဒီမသိတာကို အဝိဇ္ဇာလို့ခေါ်တယ်။မလို့ခေါ်တော့အဲ့တော့ဆင်းရဲကိုဆင်းရဲမှမသိတဲ့အဝိဇ္ဇာရှိနေသမျှတော့ဆင်းရဲကိုချမ်းသာထင်ပြီးတော့ခင်မင်တတ်မဲ့တွေ့ကာဖက်နေမှာပဲမဟုတ်ဘူးလားအဲ့ဒါလို့ဆိုလို့ရှိရင်တော့ ဆင်းရဲမြဲပဲဆင်းရဲနေမှာပဲဆင်းရဲကဘယ်တော့လွတ်မလဲအဲ့ဒီမလွတ်တာဟာဆင်းရဲကိုဆင်းရဲမှန်သိလို့လားမသိလို့လားဟုတ်တယ်မလားဟိုစကားကြားဘူးလားအဟမ်อืมအိုဘဲလူသာငမိုက်သာသင်္ဃအဝိဇ္ဇာပိတ်ဖုံးကာ၍ ငါဗျာအာယုံဒုက္ခဘုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေ့ကားဖက်လျက်အောက်ထက်တန်သာစုံစမ်းကားဖြင့်တဏလက်သည်ထင်နိုင်ချေ၍အေးတယ်မရှိဆင်းရဲဖြစ်ပြီးဝိဤသားကောင်လုံးလုံးတည်ကြားဘူးလားရဘူးလား တွေ့ဘူးလားဘယ်မှတွေ့လဲဟမ်ဘယ်မှတွေ့လဲဟမ်ဂုံတော်ဂုံတော်ဘုရားရှိခိုးစာအုပ်နောက်ကြောဘုံလားဟုတ်သလားမပါဘူး ဟမ်ကံနဲ့တမလို့ဟမ်ဂုံတော်ဖျားရှိကူကအရင်ရိုက်တွေတုန်းကပါတယ်နဲ့တူတယ်နောက်ရိုက်ကြတော့မာရာနဲ့တူတယ်နော်ဟွာကောမင်္ဂလာနောက်ကျောဘုံကောနော်မင်္ဂလာနောက်ကျောမှာပါတယ်ဟော နောက်ကျောဘုံကလည်းအကျိန်ရိုက်กว่าသွားလို့မို့ဟောအိုဘဲလူသားငမိုက်သားอืมအဲ့ဒါပြောတော့ဗောအဲ့ဒါဘယ်ဘယ်စာအုပ်တော့မင်္ဂလာစာအုပ်အတွင်းနဲ့ရလားအတွင်းနဲ့ရဗောဟောမင်္ဂလာစာအုပ်ထဲပါတယ်ဆိုပါလား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 အဲ့ဒီချမ်းသာထင်တဲ့အရာပေါ်မှာခင်မင်တတ်မဲ့တွယ်ဖက်နေတော့ဆင်းရဲကြီးပဲဖြစ်နေတယ်ဒီလိုမဟုတ်လားအဲ့တော့အဲ့ဒီဆင်းရဲမရအောင်ကမတတ်မဲ့မခင်မင်မတွယ်မဖက်ဖို့အရေးကြီးတယ်ပေါ့မတတ်မဲ့မခင်မင်မတွယ်မဖက်အောင်ဆိုလို့ရှိရင်တော့ဆင်းရဲကို ဆင်းရဲပဲလို့ပိုင်းပိုင်းခြားခြားသိဖို့လိုတာပေါ့ဒီလိုမဟုတ်လားအဲ့လိုသိဖို့လိုတယ်ပေါ့အဲ့လိုပိုင်းပိုင်းခြားခြားသိပြီဆိုလို့ရှိရင်တော့မတတ်မတော့ဘူးဒါကြောင့်မြတ်စွာဘုရားကယုံနာနှစ်ပါးဒုက္ခသစ္စာတရားဟာပိုင်းပိုင်းခြားခြားသိရမယ်တရားတဲ့ဆင်းရဲမှန်ပဲလို့ပိုင်းပိုင်းခြားခြားသိရမယ်တရား အဲ့ဒါလို့သိလို့ရှိရင်တော့မသိရင်တော့ခင်မင်းတတ်မဲ့တွေ့ကားဖက်ထားမယ်ဒီလိုမဟုတ်လားဆင်းရဲလို့မသိရင်ချမ်းသာလို့ထင်မယ်ချမ်းသာလို့ထင်ရင်ချမ်းသာလို့ထင်တဲ့အရာပေါ်မှာလိုချင်တယ်တတ်မဲ့တယ်နှစ်သက်တယ်တွေ့တာတယ်ခင်မင်းတယ်ဒီလိုမဟုတ်လား အဲ့ဒီလူကျင်တတ်မဲ့နှစ်သက်တွေ့တာခင်မင်နာဟာဆင်းရဲဖြစ်ကြောင်းတရားပဲတဲ့လူကျင်တာလည်းဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့တတ်မဲ့တာလည်းဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့နှစ်သက်တာလည်းဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့ခင်မင်တာလည်းဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့တွေ့တာတာလည်းဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့ ပြောင်းမြန်လှန်ပြောမယ်ဆိုလို့ရှိရင်တော့လိုချင်ရင်ဆင်းရဲတယ်သို့မဟုတ်လိုချင်လို့ဆင်းရဲတယ်ဒီလိုမဟုတ်လားတတ်မဲ့လို့ဆင်းရဲတယ်နှစ်သက်လို့ဆင်းရဲတယ်ချစ်ခင်လို့ဆင်းရဲတယ်တွေ့တာလို့ဆင်းရဲတယ်ဒီလိုမဟုတ်လားအဲ့ဒါမှန်ရလားသိကြလားမယုံမရှိနဲ့ကိုတွေးလား အဲကိုတွေ့ပါအဲ့ဒီလိုချင်နှစ်သက်တတ်မဲ့တွေ့တာမှုကို မပယ်နိုင်သေးတဲ့ပုဂ္ဂိုလ်မှန်သမျှတစုံတရာကို အကြောင်းအလျော်စွာ တွေ့တာမိတတ်မဲ့မိနှစ်သက်မိခင်မင်မိတာပဲမဟုတ်လားမဟုတ်လားအဲ့ဒါလူတွေတော့ထားပါတော့ခင်မင်စရာတတ်မဲ့စရာနှစ်သက်တွေ့တာစရာတွေကအများကြီးဘုန်းကြီးကြတော့ခင်မင်နှစ်သက်တတ်မဲ့ ကြည့်တာပေါ့ကြည့်တယ်လားဘာတွေတော့ကြောင်းပြီးတော့ဟမ်တပည့်တွေလည်းတွေ့တာတယ်အဲပြီးတော့တက္ကရာကမတွေအဲပြီးတော့ညာကြီးလားလူတဲ့တောင်များနေအောင်လားမသိဘူးနော်လူတဲ့တောင်များနေအောင်လားမသိဘူးဘုန်းကြီး အတွေ့အတာအတတ်မဲ့ဆုံးဘုန်းကြီးအနေနဲ့ပြောတာဘုန်းကြီးတပါးတဲ့အနေနဲ့ပြောတာသူများပြောတာမဟုတ်ဘူးအတွေ့အတာအတတ်မဲ့ဆုံးအခင်မင်းအနှစ်သက်ဆုံးဘာလဲဆိုတာယောဂီတို့သိကြမလားသိကြပါဘူးအေးသိကြမှာပဲเนาะအဲ ဘုန်းကြီးအခင်မင်းအနှစ်သက်ဆုံးအတွေ့တာတတ်မဲ့ဆုံးကဒကာဒကမလည်းမဟုတ်ဘူးတပြီတပန်းလည်းမဟုတ်ဘူးကြောင်းကံလည်းမဟုတ်ဘူးဘာလဲဆိုတော့စာအုပ်တွေစာအုပ်တွေစာအုပ်တွေစာအုပ်တော်များပျောက်သွားပြီဆိုလို့ရှိရင်မနေနိုင်တော့ဟာရှာကြပါဦးဘယ်ထားမိလဲမသိဘူးဘသူယူသွားလဲမသိဘူးနဲ့အဲ စာအုပ်ပေါ်မှာသမှုရိယသစ္စာကောင်းကောင်းဖြစ်တယ်ကောင်းကောင်းဖြစ်တယ်ဘာထုလဲဆင်းရဲတာရင်တူတူပဲဟုတ်ဘူးလားသို့တော့အကြည့်သေးတော့ခွာချမ်းမလားတော့မသိဘူးဒီတစ်ပတ်ခရီးမှာအမေရိကစာအုပ်တော်များများယူလာတယ်စာအုပ်တော်ဟာဒါတော့ကိုယ်နဲ့တပါးတည်းယူပါမှာယူမှာပဲလို့နှလုံးယောဂာနဲ့ပတ်သက်တဲ့နောက်ဆုံးတော့ခေတ်ပေါ်စာအုပ် အဲ့လိုဆိုပြီးတော့စာအုပ်တွေခွဲဝေသိမ့်ဆဲတဲ့အခါတော့ပါအောင်တော့ထဲ့တယ်အောင်မိတာစာအုပ်ကဟိုမှာဝါရှင်တန်မှာတချို့ခြံခဲ့ရတယ်နယူးယောက်မှာတချို့ခြံခဲ့ရတယ်ပဲရစ်မှာတချို့ခြံခဲ့ရတယ်များနေလို့လေးလို့မယူနိုင်လို့ဒါဝါရှင်တန်နယူးယောက်ခြံခဲ့တဲ့စာအုပ်ကတော့လူကြုံတွေကယူလာလို့ပြောက်လာ ဝါရှင်တန်ဆန်ချန်ရဲ့စာအုပ်ကတော့သင်္ဘောနဲ့ပို့ပေးလိုက်ပါမယ်ဆိုတာခုထိမရောက်လာသေးဘူးပဲတဲ့မှာခြံခဲ့တဲ့စာအုပ်ကတော့ဒီဇင်ဘာမှာအဲ့ဒီကပုဂ္ဂိုလ်ကိုယ်တိုင်လာမှာမဟုတ်သူအဲ့ဒီခါကျမှယူခဲ့ပါမယ်တဲ့အဲ့တော့စာအုပ်တော့ကိုယ်နဲ့ပါအောင်ယူခုနပြောတဲ့နှလုံးယောဂနဲ့ပတ်သက်တဲ့စာအုပ်အဲ့လိုမအောင်ရင်လို့ထည့်လိုက်တာစဉ်းစားကြည့်တော့ဒီကြတော့မတို့ရဘူး မတွေ့တော့ဩဒါတော့ပဲရိကြံခဲ့ပြီလို့အဲ့ဒီစာအုပ်တဏ္ဍတထာရာဖြစ်နေဒီမှာလဲဝယ်လို့မရဘူးအဲ့ဒါစိတ်ထဲဩဟောသမုဒိယကိစ္စများတက်ဆိုးတော့ဘူးလို့သက်မဲ့ပေါ်မှာသမုဒိယဖြစ်တာတောင်ဒီလောက်ဆိုးနေရင်သက်ရှိပေါ်မှာသမုဒိယဖြစ်ရနော်အမလေးဂျွန်းထိုးပဲရှိတော့တယ်နော်ဂျွန်းထိုးဘုရားရှိတော့တယ် ဒီတော့အဲ့ဒါလို့ခင်မင်းနှစ်သက်တတ်မဲ့တွေ့တာရာဘာကြောင့်လဲဆိုတော့ဆင်းရဲကိုဆင်းရဲမှအမှန်တိုင်းပိုင်းပိုင်းခြားခြားမသိလို့အဲ့ဒါလို့တွေ့တာမှုသက်သာအောင်ခင်မင်းမှုသက်သာအောင်တတ်မဲ့မှုသက်သာအောင်ဆိုလို့ရှိရင်ဆင်းရဲကိုဆင်းရဲမှန်သိအောင်လုပ်ရမယ်ဆင်းရဲကိုဆင်းရဲမှန်သိတာနဲ့တပြိုင်နက်တည်းသူ့ပေါ်မှာ မခင်မင်းမတတ်မဲ့မညိတွေ့တော့ဘူးမိကိုပူမှန်းသိတာနဲ့တပြိုင်တည်းထဲမိနာမကတ်တော့ဘူးပေါ့အဲ့တော့ခင်မင်တတ်မဲ့မှု မရှိတော့ဘူးဆိုလို့ရှိရင်တော့ခင်မင်တတ်မဲ့မှုသမုဒိယသစ္စာကြောင့်ဖြစ်တဲ့ဆင်းရဲရှိအောင်မလားမရှိတော့ဘူးဆိုလို့ရှိရင်ဆင်းရဲငြိမ့်မသွားဘူးလားဆင်းရဲငြိမ့်သွားပြီဆင်းရဲငြိမ့်ရင်ချမ်းသာရ အဲ့ဒီဆင်းရဲငြိမ်းတာကိုនិရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားဘာသစ္စာလဲမြန်မာကမှန်တရားဆင်းရဲကဘယ်အခါမှချုပ်ငြိမ်းတယ်လဲလူကျင်တတ်မဲ့နှစ်သက်တွဲတာမှုသမှုရိယမရှိမှပဲ ဆင်းရဲကငြိမ့်တယ်ဘာကြောင့်လဲဆိုတော့သမှုရိယဆင်းရဲဖြစ်ခြင်းရဲ့အကြောင်းမဟုတ်လားသမှုရိယရှိနေသမျှတော့ဆင်းရဲကဖြစ်မှာပဲအဲ့ဒီလိုခြင်းတတ်မဲ့နှစ်သက်တွေ့တာတယ်ဆိုတဲ့သကလုံးကိုပါဠိကသကလုံးတစ်လုံးနဲ့နဲ့မြတ်စွာဘုရားမိတ်နဲ့တဏှာတဲ့ပါတယ်တော့တဏှာလိုခြင်း တမ်းမဲ့နှစ်သက်တွေ့တာခြင်းခင်မင်ခြင်းကြိုက်ခြင်းချစ်ခြင်းသဘောကျခြင်းအကုန်လုံးပါအဲ့ဒီတဏှာကိုပဲအဘိဓမ္မာကြတော့လောဘလို့ဆိုလိုက်တယ်။ဘာလို့ဆိုလဲ။လောဘလို့ဆိုတဲ့အဓိပ္ပာယ်အတူတူပဲ။တခါတချို့သုတ်တန်ဒေသနာတွေကြတော့ရာဂလို့ဆိုလိုက်တယ်။အဓိပ္ပာယ်အတူတူပဲ။ ဟုတ်ပြီလားအဲ့တော့လိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာသူဟာဘာသစ္စာဘာဖြစ်ခြင်းရဲ့အကြောင်းသူရှိနေသမျှတော့ဖြစ်နေမှာပဲသူ့ကိုပယ်နိုင်ရင်ဆင်းရဲမရှိတော့ဘူးဆင်းရဲငြိမ်းရောနေရောတာဆိုင်ကြော အဲ့တော့ဒီလိုချင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာသမှုရိယသစ္စာဟာဘာလောက်ရမယ်တရားလဲပယ်ရမယ်တရားသူ့ကိုပယ်လိုက်လို့ပယ်နိုင်လို့ရှိရင်သူမရှိရင်ဆင်းရဲငြိမ်းရောនិရောဓဆိုင်ရောဒီတော့အဲ့ဒီនិရောဓသစ္စာဆင်းရဲငြိမ်းတဲ့သဘောကိုဉာဏ်နဲ့ဆက်ရောက်သိမြင်မှုကဘာအရေးကြီးတယ်လဲဆိုလို့ရှိရင် အခုနသမုဒိယတစ္ဆာတဏှာကိုပယ်ဖို့ရည်ကြီးတယ်အဲ့ဒါလို့ပယ်နိုင်အောင်ကဆင်းရဲကိုဆင်းရဲမှန်ပိုင်ပိုင်ခြားခြားသိဖို့လိုတယ်ဒီလိုမဟုတ်လားဆင်းရဲကိုဆင်းရဲမှန်ပိုင်ပိုင်ခြားခြားသိဖို့လိုတယ်ဒုက္ခသစ္စာကိုပိုင်ပိုင်ခြားခြားသိဖို့လိုတယ်အဲ့ဒါလို့သိအောင်မလုပ်ရမလဲဆိုတော့ဆင်းရဲငြိမ်းချောင်းအကျင့်လန်းကို မိမိတဏ္ဍာမှာဖြစ်ပွားအောင်အထောက်ရမယ်နမက်ကိုကဆင်းရဲငြိမ်းချောင်းအကျင့်လန်းဆိုမဟုတ်လားဒီအကျင့်လန်းတိုင်းကြည့်ရင်ဆင်းရဲငြိမ်းမှာသိကြတယ်ဘာကြောင့်ဆင်းရဲငြိမ်းမလဲဆိုတော့ဆင်းရဲကိုပိုင်းပိုင်းခြားခြားသိတဲ့အတွက်ဆင်းရဲပေါ်မှာညှိနေတဲ့တဏှာသမှုရိယသစ္စာကိုပယ်နိုင်လို့ဒီလိုမဟုတ်လားအဲ့ဒါကြောင့်ဆင်းရဲငြိမ်းတယ် ဒါကြောင့်ဒီနိလန်းကိုဆင်းရဲငြိမ်းချောင်အကျင့်လားအဲ့ဒီဆင်းရဲငြိမ်းချောင်အကျင့်လားဟာဘယ်သူလဲဆိုတော့ရှုမှတ်တာတရားရှုမှတ်တာရုပ်ထင်ရှားရင်ရုပ်ကိုရှုမှတ်တယ်စိတ်ထင်ရှားရင်စိတ်ကိုရှုမှတ်တယ်ခံစားမှုထင်ရှားရင်ခံစားကိုခံစားမှုကိုရှုမှတ်တယ်အဲ့ဒီရှုမှတ်တာဟာဆင်းရဲငြိမ်းချောင်အကျင့်လမ်းမယ် ဒါကြောင့်ယောဂီတို့နေရောညရောနိုးနေသမျှတစ်ချိန်လုံးမပြတ်မလားရှုမှတ်နေရတာမဟုတ်လားအဲ့ဒါဆင်းရဲငြိမ်းချမ်းအကျင့်လန်းကိုကျင့်နေတာပဲအဲ့ဒီဆင်းရဲငြိမ်းချမ်းအကျင့်လန်းကိုမိမိတဏ္ဍမှာဖြစ်ပွားအောင် အားထုတ်နေတာပဲဟုတ်ကဲ့လားဆင်းရဲငြိမ်းချမ်းအကျင့်လန်းကဘာသစ္စာလဲမေဃသစ္စာ ရှုမှတ်တာဟာမဂ္ဂသစ္စာပဲကြွားတာလှမ်းတာချတယ်ရှုမှတ်တယ်မဂ္ဂသစ္စာ၊ကြွေးတယ်ကြွေးတယ်ရှုမှတ်တယ်မဂ္ဂသစ္စာဆန်းတယ်ဆန်းတယ်ရှုမှတ်တယ်မဂ္ဂသစ္စာစဉ်းစားတယ်စဉ်းစားတယ်ရှုမှတ်တယ်မဂ္ဂသစ္စာတွေးတယ်တွေးတယ်ရှုမှတ်တယ်မဂ္ဂသစ္စာစိတ်ကူးတယ်စိတ်ကူးတယ်ရှုမှတ်တယ်မဂ္ဂသစ္စာနားတယ်နားတယ်ရှုမှတ်တယ်မဂ္ဂသစ္စာရားတယ်ရားတယ်ရှုမှတ်တယ်မဂ္ဂသစ္စာပြင်းလို့ရှိရင်လည်းပြင်းတယ်ပြင်းတယ်ရှုမှတ်တယ်မဂ္ဂသစ္စာ အိတ်ရှင်လည်းအိတ်ရှင်နဲ့အိတ်ရှင်နဲ့ရှုမှတ်တယ်မေဃသစ္စာအဲ့လိုရှုပါများလာတဲ့အခါကျတော့အိတ်ရှင်တာကိုရှုပါများလာတော့အိတ်ရှင်တဲ့သဘောသိမလားဟုတ်လားအမှန်တိုင်းသိလာတယ်မသိခင်ကတော့ငိုက်ရတာဇိမ်ရှိတယ်ဒါနဲ့ပဲငိုက်ပဲနေတာပဲဇိမ်လေးနဲ့ဆက်ခနဲ့ဆက်ခနဲ့နဲ့အဲ့တော့ငိုက်တယ်ငိုက်တယ်ငိုက်တယ်ငိုက်တယ်ငိုက်တယ်ငိုက်တယ်ငိုက်တယ်ငိုက်တယ်နဲ့ဆက်ခဆက်ခရှုမှတ်တဲ့အခါကျတော့ ငတ်ရတာဟာမကောင်းမှုဆိုတာသိလာတယ်။အိုးမျက်ခုံးကလေးလေးတာငါလည်းရှုမှတ်ခြင်းတရားကလည်းပဲရောက်နေမှမသိစိတ်တွေကလည်းလွင့်လို့ဟဲ့မလီငါနဲ့နော်ဒီငိုက်တာကြီးဘယ်တော့ပျောက်ပါမလဲ။ဟောအဲကြတော့ငိုက်မှုဆိုတဲ့ထိနမိတ်တာရဲ့အပြစ်ကိုမြင်မလာဘူးလား။အဲ့ဒါမြင်လာတာဟာဆင်းရဲရဲ့အပြစ်ကိုမြင်တာမဟုတ်လား။ဘာလို့မြင်တယ်လဲ။ ရှုမှတ်လို့မြင်တာမရှုမှတ်ရင်မမြင်ဘူးခုနလိုပြောသလိုပဲစိတ်နဲ့ငိုက်နေမှာပဲဟုတ်လားအဲ့တော့အဲ့ဒီရှုမှတ်တာဟာဆင်းရဲကိုဆင်းရဲလို့သိခြင်းရဲ့အကြောင်းမဟုတ်ပေဘူးလားဆင်းရဲကိုဆင်းရဲလို့သိပြီဆိုလို့ရှိရင်အဲ့ဒီဆင်းရဲပေါ်မှာမတွယ်ညိတော့ဘူးတွယ်ညိတဲ့တဏှာသမှုရိယသစ္စာပျောက်ရော ငိုက်တယ်ငိုက်တယ်လို့ရှုလို့မလို့အိုငိုက်တဲ့အတွက်မျက်ခုံကလေးလူကလေးစိတ်ကလေးအဲ့ဒါဆင်းရဲတာလည်းသိလာတယ်စိတ်တွေလွင့်နေတာလည်းသိလာတယ်ရှုမှတ်မှုပြည့်နေတာလည်းသိလာလဲသိလာတဲ့အခါကျတော့အပိုင်ပိုင်ခြားခြားအမှန်တိုင်းသိလာတော့ငိုက်တဲ့သဘောကိုကိုကလိုချင်သေးလားပထမတော့မှလို့ဇိမ်ခံခြင်းသေးလားဇိမ်ခံခြင်းနာဟာညှိတွယ်နေတာမဟုတ်လားကြိုက်နေတာသဘောကျနေတာ ဟုတ်လားအဲ့တော့ဩငိုက်တာမကောင်းဘူးဒီသေးလားငိုက်နေငါပဲတရားဘယ်တော့ရမလဲငါသမာဓိဘယ်တော့ဖြစ်မလဲဘယ်တော့ငါဝိပဿနာဉာဏ်ဖြစ်မလဲဒီတိုင်းဆိုရင်တော့ပဲဖြစ်မှမလဲဒုက္ခလည်းပဲဒီငိုက်တာကြီးကလည်းထိုင်နိုင်မယ်ငိုက်ငိုက်နေတဲ့ကြွားကြလိုက်တာဟုတ်လားသိမလားဟုတ်လားသိလားတော့ငိုက်တာပေါ်မှာညှိတွယ်တဲ့တဏှာရှိသေးလားအဲတဏှာသမှုရိယသစ္စာကိုပယ်နိုင်တာဘာကြောင့်ပယ်နိုင်တော့အဲ့ဒီအခိုင် အမှန်တိုင်းသိလို့ငိုက်မှုဆိုတဲ့သဘောရဲ့ဆင်းရဲဘဲဆိုတာအမှန်တိုင်းသိလို့ဒါကြောင့်သူ့ဘောမှာမညှိတွေ့ပဲညှိတွေ့တဲ့တဏှာကွာကြသွားတာပယ်ချနိုင်တာဒီလိုမဟုတ်လားအဲ့ဒီအတိုင်းပဲအမှန်တိုင်းသိရဲ့နော်ပယ်နိုင်တယ်မသိသေးရဲ့မပယ်နိုင်ဘူးဟုတ်ကဲ့လားမသိသေးရဲ့မပယ်နိုင်ဘူးဒီတော့ အဲ့ဒါကြောင့်ပဲဆင်းရဲကို ဖြစ်စေတဲ့တဏှာသမှုရိယသစ္စာပယ်နိုင်မှုရာအတွေ့အဲ့ဒီတဏှာနဲ့တွေ့ထားတတ်ထားလိုချင်ထားတတ်မဲ့ထားတဲ့ဒုက္ခသစ္စာဇယုံနဲ့နံကိုဆင်းရဲပဲလို့အမှန်တိုင်းသိရမယ်ဒါပြောတာမဟုတ်လားအဲ့တော့သိခြင်းရဲ့မကသစ္စာပွားဟုတ်တယ်မဟုတ်လားမကသစ္စာပွားတယ်ဆိုတာဘာလို့တာတော့ ရှုပေါ်မဟုတ်လားသိကြလားကဲဒီမှာဒီလိုဆောင်းဖို့လုပ်မယ်အဲမှန်လို့ရှိရင်မှန်ပါတယ်ဘုရားရှောက်မှားရင်လည်းမှားပါတယ်ဘုရားရှောက်ဟုတ်ကဲ့လားယုံနံဆင်းရဲကိုဆင်းရဲဟုအမှန်အတိုင်းပိုင်းပိုင်းခြားခြားသိရမည်ဟုတ်သလား သိအောင်ရှုရမည်ဟောသိအောင်မလုပ်ရဘူးယုံနာဆင်းရဲကဒုက္ခသစ္စာသိအောင်ရှုတာကမေဃသစ္စာရှုမှသိပြီရှုပြီဆိုလို့ရှိရင်တော့တတိသမารိညာပညာအချိန်ကြီးသွားပြီဆိုလို့ရှိရင်ဆင်းရဲဆင်းရဲအမှန်တိုင်းမသိဘူးလားသိပြီ အဲ့ဒါလို့သိရင်ဆင်းရဲပေါ်မှာညှိတွယ်တာတတ်မဲ့တာရှိဦးမလားမရှိတော့ဘူးရှုမှသိသည်သိမှမညှိတွယ်သည်မညှိတွယ်သည်ဆိုတာဘာသစ္စာပယ်လိုက်တာလဲသမုဒိယသစ္စာကိုပယ်လိုက်တာဟုတ်ကဲ့လားသိမှမညှိတွယ်သည် မငြိတွေ့မှဆင်းရဲငြိမ့်သည်ဟုတ်တယ်မဟုတ်လားညှိတွေ့နေလေသမျှတော့ဆင်းရဲရှိနေမှာပဲမညှိတွေ့တော့ဘူးဆိုရင်ဆင်းရဲငြိမ့်ရောအဲ့ဒီဆင်းရဲငြိမ့်တာကိုဗာသစ္စာခေါ်လဲနိရောဓသစ္စာအဲ့ဒါလို့ဆိုရင်မချမ်းသာဘူးလားဆင်းရဲငြိမ့်မှချမ်းသာရသည်ဟုတ်သလားကဲဆိုကြည့်မယ် မှန်ရင်မှန်ပါတယ်ဖရာရှောင်းမမှန်ရင်လိုပါသေးတယ်ဖရာရှောင်းတော့ယုံနံစင်ရဲ့ကိုစင်ရဲ့ဟုအမှန်တိုင်းပိုင်မိတ်ချာချာသိရမည်သိအောင်ရှုရမည်ရှုမှသိသည်သိမှမညှိတွယ်သည်မညှိတွယ်မှဆင်းရဲငြိမ်းသည်ဆင်းရဲငြိမ်းမှချမ်းသာရသည်ဟမ် သိကြရဲ့လားဟုတ်မလဲလုံတော့ကိုင်းလိုက်ဆိုကြည့်ယုံနံဆင်းရဲကိုဆင်းရဲဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရမည်ယုံနံဆင်းရဲကိုဆင်းရဲဟု အမှန်တိုင်းပိုင်းပိုင်းခြားခြားသိရမည်သို့ သိအောင်ရှုရမည်ရှုမှသိသည်သိမှမညိတွယ်သည်မညိတွယ်မှဆင်းရဲငြိမ်းသည်ဆင်းရဲငြိမ်းမှချမ်းသာရသည်ယုံနံဆင်းရဲကိုဆင်းရဲဟု မှန်တိုင်းပိုင်းမိတ်ခြားခြားသိရမည်သိအောင်ရှုရမည်ရှုမှသိသည်သိမှမညိတွေသည်မညိတွေမှဆင်းရဲငြိမ်းသည်ဆင်းရဲငြိမ်းမှချမ်းသာရသည် ပဿနာရဲ့အစအလယ်အဆုံးပဲဟုတ်သလားဝိပဿနာရဲ့အစအလယ်အဆုံးပဲအဲ့ဒါမြတ်စွာဘုရားဓမ္မစကြာတရားဥစဟောရဟောခဲ့တာမဟုတ်လားဒီတော့ ပိုင်းပိုင်းခြားခြားသိရမယ့်တရားကိုပိုင်းပိုင်းခြားခြားသိဖို့လိုတယ်အဲ့ဒါမှပယ်ရမယ့်တရားကိုပယ်နိုင်မယ်ပယ်ရမယ့်တရားကိုပယ်နိုင်မှဆက်ရောက်ရမယ့်တရားကိုဆက်ရောက်နိုင်မယ်ဒီလိုမဟုတ်လားတော့သိရမယ့်တရားကိုပိုင်းပိုင်းခြားခြားသိအောင်မလုပ်ရမလဲပွားရမယ့်တရားကိုမိမိတဏ္ဍဖြစ်ပွားအောင်အားထုတ်ရမယ်ဒီလိုမဟုတ်လားဆို တိပဲဆိုင်ပွားသဘောတရားအမြန်နာလေသင်လှသည်တိပဲဆိုင်ပွားသဘောတရားအမြန်နာလေသင်လှသည် ဘောတရားစဉ်းစားတဲ့အခါကျတော့ဆင်းရဲကိုဆင်းရဲလို့အမှန်တိုင်းသိဖို့အရေးကြီးသည်အဲ့ဒီကစစဉ်းစားဟုတ်တယ်မဟုတ်လားလက်တွေ့ကြတော့ဘယ်အစရှုမှတ်တာကစတာမဟုတ်လားရှုမှတ်တာစတယ်ဆိုတော့ဘွားကစတာပေါ့ရှုမှသိသိမှပယ်ပယ်မှဆက်ရောက်ဒီလိုမဟုတ်လားဆိုပွားသည်ပယ်ဆိုင်ပွား လက်တွေ့၌ဉာဏ်ဆိုင်သိမြင်သင်လှသည်ပွားသည်ပဲဆိုင်လက်တွေ့၌ဉာဏ်ဆိုင်သိမြင်သင်လှသည် 不能舍地。 ဟုတ်လားအဲ့တော့အခုယောဂီတို့ရှုနေတာဟာရုပ်ကိုရှုနာမ်ကိုရှုရှုနေတာဟာရည်ရွယ်ချက်ကပါတော့ပိုင်းပိုင်းခြားခြားသိဖို့သိပြီးတော့ပယ်နိုင်ဖို့ပယ်ပြီးတော့ဆက်ရောက်နိုင်ဖို့ဟုတ်ကဲ့လားနောက်ဆုံးပတ်နိုင်ကဆက်ရောက်နိုင်ဖို့အဲ့ဒါနားလဲသဘောပေါက်ပြီးတော့သူများဟာ မြတ်စွာဘုရားမိန့်ကြားတဲ့သစ္စာလေးပါးဒေသနာတော်အတိုင်းရှုမှတ်ပွားများအထောက်ခြင်းဆိုတဲ့မေဃသစ္စာဆင်းရဲငြိမ်းချမ်းအကျဉ်းလန်းအမှန်တရားကိုမိမိတဏ္ဍာမှာဖြစ်ပွားအောင်ကြိုးကြိုးစားစားအထောက်နေကြသည်အဲဒါလိုကြိုးကြိုးစားစားအထောက်နေတဲ့ရည်ရွယ်ချက်ကတော့ပိုင်ပိုင်ခြားခြားသိရမယ်ရုပ်နဲ့နာမ်ကိုဆင်းရဲအမှန်ပဲလို့ပိုင်ပိုင်ခြားခြားသိလို့ အဲ့ဒီသိတဲ့အတွက်ပဲညှိတွယ်နေတဲ့တဏှာသမှုရိယသစ္စာကိုပယ်နိုင်ပြီးတော့အကြောင်းသမှုရိယသစ္စာတဏှာငြိမ်းခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲဆင်းရဲငြိမ်းခြင်းဆိုတဲ့နိဗ္ဗာန်ချမ်းသာကိုရအောင်ရည်ရွယ်ချက်နဲ့အာထုံနေကြတယ်ဆိုတာသဘောပေါက်ပြီးတော့မိမိတို့ရည်ရွယ်ချက်ပန်းတိုင်လှမ်းကင်နိုင်အောင်စက္ကန့်တိုင်းမိနစ်တိုင်းအဆက်မပြတ်ရှုမှတ်ပွားများကြိုးစားအာထုံနိုင်တဲ့ ယောဂီသူတော်စင်များဖြစ်ကြပါစေ။